ခန်းကြီး9အငယ်1မှ30ရူဘင်သည်ဣဒရေလဤတာဥဖြစ်တော်လဲအဖအိယာကိုညင်ညူးစေသောကြောင့်တာဥယာကိုနှုတ်ပြင်းလျင်ဣဒရေလဤသားဖြစ်သောယောသဤသားတို့အားပေးသည်ဖြစ်၍တားစဉ်မြေဆက်တို့ကို မှတ်သောအခါတာဥရာကိုလက်၍မမှတ်ရယူရသည်လည်းညီကိုတို့တွင်လွန်ကဲ၍သူ၏အမျိုးတဲကမင်းဖြစ်တတ်တော်လဲတာဥရာကိုမရယောတရ၏ ဣဒရေလဤသားဦးရုဘင်သားကားဟာနုတ်ဖာလုဟေဇယုံကာမိဒီယောလသားကားရှေမာယရှေမာယသားဂောဂဂောဂသားရှေမိရှေမိသားမိခမိခသားယာယယာယသားဘာလဒီဘာလသားကအာရှုရိရှင်မြေ တိဂလပိလေတာတိမ်တော်သောရုဘင်အမျိုးမင်းဘေရာဒီသူ၏ညီရေရေလနှင့်ဇာခရီတို့သည်လည်းတားဆင်မြေးစစ်စင်းယူသောအခါအဆွေအမျိုးတကြီးဖြစ်သည်ထိုအတူယောလရှေမအာဇတ်တို့မှဆင်းသက်သောဘေလသည်လည်းမင်းဖြစ်လျက်အာယောမျိုးမှဆ၍နေဘောမျိုးဘာလမောင်မျိုးတိုင်အောင် နေရာကျ၏ဂိလပြည်၌ သိုးနွားများပြားသောကြောင့်၊အရှေ့မျက်နှာ၌ဥဖရတ်မြစ်နှင့်ဆိုင်သောတောဝင်ဝတိုင်အောင်နေရာကျယ်၏။ရှောလုမင်းလက်ထက်၊ဟာဂရိအမျိုးသားတို့ကိုစစ်တိုက်၍လုပ်ကြံသဖြင့်၊ဂိလဒ်ပြည်အရှေ့ပိုင်းတရှောက်လုံးတွင်ဟာဂရိ၏နေရာကိုယူ၍နေရာကျကြ၏။သူတို့တဘက်တချက်၊ဗာရှန်ပြည်တွင် တလက်ကာမြို့တိုင်အောင်ဂတ်အမျိုးသားတို့သည်နေရာကျကြ၏ဘာရှံပြည်၌အကြီးကဲကားယောလထို့နောက်ရှာဖန်ယာနဲရှာဖတ်ဒီသူတို့အဆွေမျိုးချင်းပောက်ဖို့တော်သောသူကားမိခေလမေရှုလံရှေဘယောယေယာခံဇယာယေဘာဘောင်းခုနှစ်ယောက်ဒီထိုသူတို့သည်ဂုဏိအာဘဒရေလဘူဇာဟိယာဒောယေရှိရှဲမိခေလ ဂိလယာယောဟုရိအဘိဟဲလအမျိုးအနွယ်ဖြစ်သည်ဂုဏီကထိုဆွေမျိုးဤတကြီးဖြစ်၏သူတို့သည်ဂိလပြည်ဘာရှံပြည်မြို့ရွာရှာယုံမြို့ပတ်လည်ပြည်စွန်းတိုင်အောင် နေရာကျကြ၏ဤသူအပေါင်းတို့သည်ယူဒရှင်ပြည်ယောသန်နှင့်ဤဒေလရှင်ပြည်ရေရောပေါင်လက်ထက်တားစဉ်မြေးဆက်စရင်ဝင်ကြ၏အငယ်၁၈မှ၂၂ ရုဘင်အမျိုးဂတ်အမျိုး မနာရှေအမျိုးတဝက်တွင်ဒိုင်းနှင့်ဓာကိုကန်၍လေးနှင့် ပြစ်တတ်သဖြင့်စစ်မှုစစ်ရေးကိုလက်ကျက်၍စစ်ချီတတ်သောစစ်သူရဲ့ဘောင်းက4460ဒီထိုသူတို့သည်ဟာဂရအမျိုးသားဒီဟုသောယေတုရနာဖိရှ နောဒအမျိုးသားတို့နှင့်စစ်တိုက်ကြ၏စစ်တိုက်သောအခါဘုရားသခင်ကို ကိုးစား၍ဆုတောင်းသောကြောင့်ဘုရားသခင်မဆတော်မူခြင်းကျေးဇူးအားဖြင့်ဟာဂရက်လူတို့နှင့် သူတို့ဥစ္စာရှိသမျှကို ရကြ၏ကလအုပ်9000တိုး2500မြဲနှစ်ထောင်လူတသိန်းတို့ကိုသိမ်းယူကြ၏ဘုရားသခင်အခွင့်နှင့်စစ်တိုက်သောကြောင့်ရန်သူအများတို့သည်လဲတေကြ၏ ဣဒရေလလူတို့သည်တိမ်သွာခြင်းအမှုမရောက်မီတိုင်အောင်ဟာဂရလူတို့နေရာ၌နေရာကျကြ၏ငယ်23မှ26မနာရှေအမျိုးတဝက်သည်ထိုပြည်တွင်ဗာရှန်မြို့မှဆ၍ဘာလဟေရမုန်မြို့စနိရမြို့ဟေရမုန်တောင်တိုင်အောင်ပွားများလျက်နေ၏အဆွေအမျိုးတကြီးများဟုမူကားခွန်အားကြီး၍ ကြော်စိုးသောစစ်သူရဲဧဖာဣရှိဧလီလအာဇယေလယေရမိဟောဒဝိယာဒေလဒီတို့ရတွင်ရုဘင်အမျိုးဂက်အမျိုးမနာရှေအမျိုးတဝက်သည်ဘိုးဘေးတို့၏ဖျားသခင်ကိုပြစ်ပန်း၍မိမိတို့ရှေ့မှဖျားသခင်ဖြစ်စည်းတော်မူသောပြည်သားတို့ဖျားများနှင့်မှားယွင်းကြ၏တို့ဖြစ်၍ဣဒရေလမျိုး၏ဖျားသခင်သည် အာရှုရိရှင်ဘီပုလနှင့် ရှင်ဘီတိကလတ် ပိသေလစိတ်ကိုနှိုးဆော်တော်မူသဖြင့်နောက်ရှင်ဘရင်သည်ထိုဣဒရလအမျိုးသားတို့ကိုဂောဇံမျက်နာဟေလမြို့ဟာဘောမြို့ဟာရမြို့တို့တိမ့်သွာ၍ယနေ့တိုင်အောင် နေရာချထား၏